ခန်းကြီး9အငယ်1မှ9အေလိရှေကသာရဖျား၏စကားတော်ကို နားထောင်ကြလော့သာရဖျားမိန်တော်မူဒီကားနက်ဖြန်နေ့ယခုအချိန်ရောက်လျင်ဂျုံမုံညက်တစိ့ကိုငွေတကြမူယောဆန်တခွဲကိုတကြက်နှင့်ရှမာရိမြို့တကားဝ၌ရောင်းရလိမ့်မည်ဟုဆင့်ဆို၏ရှင်မြင်းမိချင်းကိုခံရသောအမတ်ကဒါရဖျားသည်မိုးကောင်းကင်၌ပရင်းဘုတ်တို့ကို ဖွင့်လှစ်တော်မူလျင် ထိုတို့ဖြစ်နိုင်ကောင်းသည်ဟု ဘုရားသခင်၏လူအားဆိုသောဘုရားသခင်၏လူကတင်သည်ကိုမျက်စိနှင့်မြင်ရတော်လဲမဆားရဟု ပြန်ပြော၏ထိုအခါမြို့တကားဝ၌ထိုင်လျက်ရှိသော လူလူလေးယောက်တို့ကငါတို့သည်တေသည့်တိုင်အောင်အဘဲကြောင့်ဤအရ၌ထိုင်ရမည်နီမြို့သေးသို့ဝင်လျင် အစာခေါင်းမသောကြောင့်တေရမည်ဤအရ၌ထိုင်လျက်နေလျင်လဲတေရမည်တို့ဖြစ်ပြီးရှုရိတတ်သို့ ဝင်စားကြကုန်အံ့သူတို့သည် အသက်ရှင်စေလျင်ရှင်ရမည်တက်လျင်တေရမည်ဟု တိုင်ပင်ပြီးလျင် မိုးမလင်းမီထ၍ရှုရိတက်သို့တွားကြ၏တက်ဦးသို့ရောက်သောအခါအဘယ်သူမျှမတွေ့ကြအငယ်6မှ15အကြောင်းမူကားရှုရီလူတို့သည်ယထာစီသူရဲ့မြင်းစီသူရဲ့များစွာသောဘူချီအတန်ကိုကြားစေခြင်းဟာသာဝရဖျားပြုတော်မူသည်ဖြင့်သူတို့က ဣသရေလရှင်မြင်းသည်ငါတို့ကိုတိုက်စေခြင်းငှါဟိတ္တိမင်းများ၊အဲဂုတ္တုမင်းများတို့ကိုငှါးပြီဟုတယောက်ကိုတယောက်ဆိုလျက်၊မိုဃ်းမလင်းမှီထ၍သူတို့တဲ၊မြင်း၊မြည်းအစရှိသောတတပ်လုံးကိုစွန့်ပစ်၍ကိုယ်အသက်လွတ်အောင်ပြေးကြ၏။လူနူတို့သည်တပ်ဦးသို့ရောက်သောအခါ၊တဲတခုထဲသို့ဝင်၍စားသောက်ပြီးမှ၊ရွှေငွေအဝတ်တန်ဆာများကိုယူသွားပြီးလျှင်ဝှက်ထားကြ၏။နောက်တဖန်အခြားသော တဲသို့ဝင်၍ဥစ္စာများကိုယူသွားပြီးလင်ဝှက်ထားကြ၏တို့ရတွင်ငါတို့သည်ကောင်းဝင်စွာမပြုပါတကားယခုနေ့သည် ကောင်းသောသတင်းကို ကြားပြောရသောနေ့ဖြစ်လျက်ငါတို့သည်မကြားမပြောဘဲနေပါပြီတကားမိုးလင်းသည့်တိုင်အောင်မပြောဘဲနေလျင်အမှုတစုံတစ်ခု ရောက်လိမ့်မည်တို့ဖြစ်၍နန်းတော်၌သတင်းကြားပြောအံ့သောငါငါတို့သည်တွားကြကုန်အံ့ဟု တိုင်ပင်ပြီးမှမြို့သို့တွား၍ တကားပြင်၌ဟစ်ခေါ်လျက်ငါတို့သည်ရှုရိတပ်သို့ရောက်၍အဘဲသူကိုမျှမတွေ့လူတန်ကိုမချမ်းမြင်းမြဲတို့ကိုချီနှောင်လျက်တဲများလဲတက်တန်းရှိသည်ကို တွေ့ပါ၏ဟုကြားပြောသည့်အတိုင်းတကားဆောင်တို့သည်တယောက်ကိုတယောက်ဟစ်၍ထိုတရင်သည်နန်းတော်တဲသို့ရောက်လေ၏မိုးမလင်းမီရှင်မြင်းသည်ထ၍ရှုရီလူတို့သည်ငါတို့၌အဘယ်သို့ပြုလိုသည်ကိုငါပြောမည် သူတို့ကမြို့ပြင်သို့ထွက်သောမြို့သားတို့ကိုအရှင်ဘမ်းပြီးမှမြို့ထဲသို့ဝင်မည်အကြံရှိ၍ငါတို့ငတ်မွတ်ကြောင်းကိုသိသောကြောင့်၊မိမိတို့တပ်ပြင်သို့ထွက်၍တော၌ပုန်းရှောင်လျက်နေကြသည်ဟုဆိုလျှင်၊ကျွန်တယောက်က၊မြို့၌ကျန်ကြွင်းသော မြင်းငါးစီးကိုပေးတော်မူပါ။ထိုမြင်းမူကား၊ပျက်စီးခြင်းသို့ရောက်သောဣသရေလအမျိုးအလုံးအရင်းကဲ့သို့ဖြစ်ပါ၏။ထိုမြင်းတို့ကိုစီးလျက်သွား၍ကြည့်ရှုရသောအခွင့်ကို ပေးတော်မူပါဟုလျှောက်ပြီးမှယထံမြင်းနှစီးကိုယူပြီးလျင်တွား၍ကြည့်ရှုလော့ဟုရှင်မြင်းသည်ရှုရိဘူကြီးနောက်သို့ဆေလွတ်သည့်အတိုင်းယော်ဒန်မြစ်တိုင်အောင်လိုက်ကြ၏ရှုရိလူတို့သည်အလျင်မြန်ပြေးရာတွင်ပြစ်ခဲ့သောအဝိဒ္ဒဇာတို့သည်လမ်း၌ပြည့်လျက်ရှိကြ၏ဆေလွတ်သောသူတို့သည်ပြန်လာ၍နားတော်လျှောက်ကြ၏ အငယ်16မှ20ထိုအခါမြို့သားတို့သည် ထွက်၍ရှုရီတဲတို့ကို လူယူကြ၏ဒါရဖျား၏စကားတော်အတိုင်းဂျုံမုံညက်တစိတ်ကိုငွေတကြံမူယောဆန်တခွဲကိုတကြံနှင့်ရောင်းကြ၏ရှင်မြေမိချင်းကိုခံရသောအမတ်သည်အမိန်တော်အတိုင်းတကားတော်ကိုစောင့်သည်တွင် ထွက်ဝင်သော သူတို့နင်းမိ၍ဘုရားသခင်လူသည်ရှင်မြေရောက်လာသောအခါပြောဆိုနှင့်သည့်အတိုင်းထိုအမတ်သေးလေ၏ ဘုရားသခင်၏လူကနက်ဖြန်နေ့ယခုအချိန်ရောက်လင်ဂျုံမုံညက်တစိ့ကိုငွေတကြမူယောဆန်တခွဲကိုတကြနှင့်ရှမာရိမြို့တကားဝ၌ရောင်းရလိမ့်မည်ဟုရှင်မြင်အားဆင့်ဆိုသည့်အတိုင်းဖြစ်၏အမတ်ကလည်းသာရဖျားသည်မိုးကောင်းကင်၌ပရင်းပေါက်တို့ကိုဖွင့်လှစ်တော်မူလျင် ထိုသို့ဖြစ်နိုင်ကောင်းသည်ဟုဘုရားသခင်၏လူအားဆို၍ဘုရားသခင်လူကတင်သည်ကို မျက်စိနှင့်မြင်ရတော်လဲမစားရဟုပြန်ပြောသည့်အတိုင်းထိုအမတ်၌ဖြစ်၏မြို့တကားဝမှမြို့သားတို့လင်းချင်းကို ခံရ၍တည်လေ၏